ဟင်းသူကျမ်းမာကြီးလည်းကောင်းရတာမဟုတ်ဘူးဖေရဒါကြောင့်မို့ကလေးတွေကလေးဝါတွေတစ်နှစ်တစ်ချိန်ပဲသူကအခါနိုင်မှာဗျဟုတ်ကလားဟင်တော်ဘောတစ်နှစ်တစ်ချိန်သူမတည်သေးဘူးငါမတည်သေးဘူးတိတော်ပြီဟုတ်နော်ဟုတ်နော်သူဟောတာလားနာကြယုံနဲ့လဲတရားမရဘူး အာထုံမှရမှာဗျတို့ကလည်းဒီလိုဟောနေုံနဲ့တို့လည်းမရဘူးဗျဟင်အာထုံမှရမှာဗျဟုတ်နော်ဟင်အာထုံမှရမှာဗျအဲအဲ့တော့မနီးကအဲကလေးတွေဆိုလို့ဟုတ်မှရန်ကုန်နေမုံရွာတွေဖာတွေညာတွေဗျဒီကနေ့ဟောပါတွေတို့ကလေးဝကြီးတယ်လား အာမောကရောအာတော်ထင်တာဗျဟောဒီကလေးဝါနဲ့ကလေးကသူတို့ရတဲ့နေရာဖဲ့ရောက်နေကူထင်တာဒါဖဲ့ရောက်တာမဟုတ်ဘူးလားဟုတ်မှာဗျသူဟင်အဲသူတို့ဒူဒူတိတ်တိတ်ပေးထားတာဘေးလူသိတယ်ဆိုတာဒါပြောလို့သိတာပေါ့ဗျဟင် တိုးတိုးတိုးတိတ်တိတ်ပေးထားတာဗျာတို့ဘာတို့အော်ဟစ်ပေးထားတာမမဟုတ်ဖ ೇನೆ ဟုတ်ကလားဗျာဟောမကြီးသူတို့တို့ကတော့နေရာဖဲ့ရောက်နေကိုထင်တာဗျာဟင်ဟင်ပြေလို့ဗျာဖုန်းကြည့်လို့ကြည့်ကြတာပါဗျာအောင်မဟုတ်မဲ့ဒိုဖုန်းနဲ့မဆိုင်ပါဘူးဗျာဟေးဒိုဖုန်းလည်းမချပါနဲ့ဗျာဟင်ဟင်ကဲတော့လာတော့လာနာတော့နာ အဲတော့တို့ပါတော့ကွဲ့အဲဖိန်တောင်ကြောက်တောင်ပေါ်ရောက်ပြီးကာမပါတော့ဓာသွေးကြောက်ကောက်မပြန်ရငဲဒါပြောရမှာဗျာဟုတ်နော်အဲလူဖြစ်ဖို့တော်ရကုသူနဲ့မဖြစ်ပါဘူးကံအလွန်တန်လုံးမှကောင်းလုံးမှထက်လုံးမှလူဖြစ်ရတာနော် ဟုတ်เนาะဟုတ်เนาะသူတော်ပြောပြောလို့ရှိရင်အလေးကြပေါက်အပင်ကမိုးရွာတာနဲ့သူ့ဟာသူပေါက်သူ့ဟာသူပွင့်သူ့ဟာသူပြီးပါတယ်เนาะသားကောင်းပင်များကြတော့အဲဘလောက်ပဲမိုးချိန်ချိန်ဥရုချိန်ချိန်မျိုးချိန်ချိန်ချိန်တိုင်းမပေါက်ဘူးဗျပေါက်လားဗျအဲချိန်တိုင်းမပေါက်ဘူးဗျပေါက်ပြန်တော့ဟောတဲ့ ပေါက်တဲ့အချိန်ကနေပြီးရိတ်သိမ်းတဲ့အချိန်ကိုယ်စပယ်ကြီးတိုက်ထဲရောက်တဲ့အချိန်ထိအတွင်းမှာကိုအလီအလွင့်အပြည့်အစည်းတွေမနေဘူးနော်စပားနဲ့ပြောရင်တလင်းထဲမှာလည်းမနေဘူးထင်တယ်ဟင်အာခင်ဗျာဦးမော့ကတော်တို့ကလေလောက်တာမဟုတ်ဘူးလားဟင်ဟင်စပားရိတ်တော့အဲမှဲ့ပြီးဗျအဲမှဲ့လို့ရိတ်တဲ့အချိန်ကစားအဲလေထဲမှာကောမကြံခဲ့ဘူးလားဟာအများကြီးကြံခဲ့တာဗျအနန္တကြီးနော် အိတ်ထဲကုန်မပါဘူးလုံတိုင်းမရဘူးနော်ဟင်တလင်းနဲ့ကြတော့ကြံ့ဤတာပဲဗျာအဲ့ဒီတိုင်းပဲသူကောင်းကံလုပ်တဲ့နေရာလုံးသလောက်မရကြဘူးနော်ဟုတ်နော်ဟင်အဲကံကလည်းအလွန်ကောင်းလုံးမှနှံလုံးမှထက်လုံးမှလူဖြစ်တာလူတန်ဖို့လူတန်ဖို့ဟုတ်နော် ပြီးတော့ဒီလူဘဝဟာလူကျင်နာကုန်ရတယ်လမ်းဆုံးအထက်တက်ချင်းနဲ့လူသာတက်လို့ရတယ်နော်ဟင်တရိษံကအထက်တက်လို့မလွယ်ဘူးနော်ဟင်အောက်ဆင်းတာလဲဒီကနေဆင်းတာဟုတ်နော်ဒီတရိษံကနေပြီးငရေရောက်တာနဲပါတယ်တရိษံကနေပြိတ္တာဖြစ်တာနဲပါတယ်တို့ဒီကဖြစ်တာဘာလို့တရိษံက မတိလို့လှုပ်တာစေတနာတို့လောက်မပါဘူးတို့ကတိတိကြီးနဲ့လှုပ်တာစေတနာနဲ့မို့ရှားစရာရှိဒီကကြမှာနော်တက်စရာရှိဒီကတက်မှာလူတန်ဘူးလူကျင်နာကုံရဟုတ်နော်လူကျင်နာကုံရနတ်တီကတောင်တည်ယူရတဲ့ဘဝလို့စာကားဆိုတယ်ဟုတ်နော်ဟင်တို့ကသာနတ်မျောနေတာနတ်တီကတို့လှမ်းပြီးတည်ယူလာတယ်ဗျ ဟင်ဟင်နာသမီးနာသားတဘာဘာများပေကံနီးပြီဆိုရင်ဘေးကဝိုင်းပြီးတော့သူ့ကိုအားပေးကြဆိုပဲနှိုးစော်ကြဆိုပဲဟုတ်နော်ဟင်ဤတော်ဘောသူကတိန်ကိစ္စပါပါလို့ပြောတာဟင်ဟိုနာဖြစ်ခဲ့ရင်လည်းအရှင်နာသားပေါ့နာသမီးဖြစ်ခဲ့လည်းအရှင်နာသမီးပေါ့ဒီကနတ်ပြည်ကသူတည်ပြီးရင်လူပြည်ကိုသွားပါတခြားမသွားပါနဲ့ နှမ်းမှားလိုက်တယ်ဗျဟုတ်နော်ဟိုလူကြီးကလှုပ်ချင်တာလားသူတို့နတ်ပြည်ကလှုပ်လို့မှမရပဲနဲ့တို့လူကံမှလှုပ်เสียဘူတာယုံမှမရှိပဲနဲ့နော်တို့ဒီကဘူတာယုံရှိတယ်ဟင်ကြံလို့ရတယ်လို့ကြံတော့ပြောလို့ရတယ်ပြောတော့လှုပ်လို့ရတယ်တို့မှာကံနေနော်ဟုတ်နော်တို့အဲ့လောက်ထိကံကောင်းတာဒီကံကောင်းနေပါတယ်ဟုတ်နော်ပြီးတော့တရိษံမှာညင်မဲရှိတယ် တို့ကကုသူပြုတို့ကပါခဲ့တဲ့ညာမှာပါတယ်မှန်ပါဗျာတို့ကညင်လဲပါတယ်ညာလဲပါတယ်ညင်တိုင်းလို့ရင်အောက်ပြန်ကြညာတိုင်းလို့ရင်အထက်တက်ကြတို့ကနှစ်ခုလုံးရတယ်နော်ဒိဋ္ဌံကညင်လာရှိတာညာမရှိဘူးတို့ကတို့ဒီကုသူပြုတို့ကအ ਨੇ ဆုံးတော့တတိတော့ပါမှာပဲလေဟုတ်နော်ပါမှာနော်အဲပြီးတော့ကောင်းမှုပြုလိုက်တယ်ဆိုတဲ့ကလောဘတပီဒေါသတပီပြုထားတာလေဟုတ်နော် အာလောဘအာဒေါသဆိုတဲ့အကြောင်းကနှစ်ခုအများအားပါပြီးသား။ဒါမို့ကုသိုလ်ပြုတော့ကတို့ကညာမှာပါခဲ့တဲ့အတွက်တို့ကထက်လက်တက်လို့ရတယ်အောက်လည်းဆင်းလို့ရတယ်။ဒါမို့နတ်ပြည်ကတို့ကိုသေယူတာဗျ။တို့ကသာနတ်သွားပြီးတော့အဲအဲတို့ဘာတို့မြေဆောင်ထိုးနေတာဟုတ်ဗျာ။ဟေးအဲနတ်ပြည်ဆိုတာအပြင်းနေသွားနေတာဗျ။ဘာမှလုံးစရာမလုံးချင်တဲ့ဟာတွေ။ ဘာမှလုံးเสียမရှိပဲနဲ့ဟင်အဲတို့လူကဖူးချိန်ရလို့လားဒီငါရှိတာလေးနဲ့ဟိုမှာအကျိုးသွားခံစားတယ်ဆိုတော့အဲသူတို့ဘာမှမလုပ်ရတဲ့အဲဘုံဆိုတော့အပြင်းနေနေတဲ့ဘုံပေါ့ဗျဟုတ်တယ်လေဟင်တို့ကလေးတို့ကလေးွားတို့ဟာဘာဘုံနေတို့ဟင်ဟင်အပြင်းနေနေတဲ့ဘုံလားလို့ဟင်ဒီတို့ကလေးွားတွေလည်းအပြင်းနေလားလို့ ဟုတ်ကလားဗျာပေါင်းမအေးဤတော်ဘောအေးသူကတင်ကိစ္စပြီးတော့သူကတင်ကံတော်ဟိသူလတံလဘဒုတိယကပါဠိလိုပြောတာနော်မှန်ပါဗျာမြန်မာလိုတော့လူပုံသွားပြီးရင်တို့ပါတို့အဲသူလတံဆိုတာတရားတရားကိုရအောင်ယူပါတရားတရားကိုသူလတံကိုအရာကောင်းလို့ဆိုလိုပါတယ်ဟုတ်နော်ဘယ်ဟာလို့လို့ယုံကြည်မှထင်နော် ဆိုးတာလို့လို့ကောင်းတာလို့လို့ယုံကြည်မှနော်အဲ့ဒီယုံကြည်တဲ့ထဲမှာလဲဟိုယရဏသုံးပါးယုံကြည်တာတို့ဖရာသမားယုံကြည်တာတို့အဲဖရာဟောတဲ့တရားတော်ကိုယုံကြည်တာတို့အဲ့ဒီကျက်အရေးကြီးဆုံးကိုတတိကိုယုံဖို့အရေးကြီးဆုံးနော်ညာတော်အားဖြင့်သူများပေါ်အားတင်ထားတဲ့ပုဂ္ဂိုလ်ကိုတတိကိုကြယုံသေးတယ်နော် သူများအားကိုးတာသူများပေါ်အားတင်ထားတာမဟုတ်ဘူးလားသူများပေါ်ကိုကိုအားကိုသူများပေါ်တင်ထားတဲ့ပုံကူမှန်သမျှကိုတတိကူကြအထင်သေးတယ်နော်ဟင်ဘာမဆိုလို့လို့ရတဲ့နေရာပဲဗျဟုတ်လားဟင်ဟင်ဖရာလဲဒီလူဘုံကပွင့်လာမဟုတ်ဘူးလားဟင်တေစီကဗုဒ္ဓယဟန္တာတွေဟောဒီလူဘုံကပွင့်လာသူတို့လို့လို့ရတို့လို့လို့ရရမှာပေါ့ သေဖျားဖြစ်မဲ့ပုဂ္ဂိုလ်မို့ရုပ်ကိုနာဘူးမပါဘူးတို့လိုဟာမျိုးပဲဟုတ်နော်ဒီဒီဒီကဗုဒ္ဓဖြစ်မဲ့ပုဂ္ဂိုလ်မို့ယဟနာဖြစ်မဲ့ပုဂ္ဂိုလ်မို့ရုပ်ကိုနာဘူးမပါပါဘူးတို့လိုရုပ်တို့လိုနာမဲ့သာဓုတို့ရသူဒီလိုရကိုလည်းဒီလိုရအောင်ပါပေါ့နော်အဲ့ဒီလိုယုံကြည်ချက်သူတတ္တိမျိုးတို့ရှိရမှာကိုတတ္တိကိုအဲ့လောက်ကြည်ရမယ်သူများပေါ်အားကိုးရင်ကိုတတ္တိနေရတတ်တယ်နော် ကိုကိုကိုအယုံနေလို့သူများသွားအားကိုတာဟုတ်နော်ကိုတတ္တိကိုအဲ့လောက်တိထားမယ်ဗျပြီးတော့ဖညာလဲပေးဒီယုံနဲ့ဒီနံဒီလိုဒုက္ခခံပြီးဒီအမှန်တရားကိုရှာသွားတာပဲဟုတ်နော်ဒီတိစိကဗုဒ္ဓယဟနာတွေဟောခြုံငုံရတာရှိလို့လားဗျာဒီဒီယုံနဲ့ဒီနံဒီလိုဒုက္ခခံပြီးလောက်သွားရင်လည်းဟုတ်ဗျာဒုက္ခပေါ်နင်းပြီး ဒုက္ခမှသိအောင်ကြည့်ပြီးမှဒုက္ခကလွတ်တဲ့နေရာသွားနော်ဟုတ်နော်သူမို့ဒုက္ခကိုမြင်အောင်ကြည့်ဒုက္ခပေါ်ထိုင်ဒုက္ခကိုမြင်အောင်ကြည့်ကြည့်ပြီးရင်ဒင်းလက်ချက်ဘယ်သူလဲဆိုတာကိုတရားခံရှာထင်ဟင်တရားခံရှာတာတဲ့ဒီဒုက္ခကလည်းသူ့နောက်ကဒုက္ခဖြစ်ကြောင်းတရားခံရှိဦးမှာပေါ့ဗျဟုတ်နော်ဒီအခုလူဒုက္ခခံရတာ လူဘဝตายာခဲ့လို့လူဘဝကိုကြိုက်လို့ဟုတ်အကြိုက်ကြောင့်လူဒုက္ခလူဘဝကြိုက်လို့လူဒုက္ခဒီလိုထင်တယ်ဟဲ့ဟင်ဟင်ဟင်အဲအကြိုက်ကြောင့်ဒီဒုက္ခဖြစ်တာကြီးတယ်အကြိုက်မရှိဒုက္ခမရှိဘူးဟုတ်နော်အဲ့ဒါသွားမြင်တာအဲ့ဒီမြင်မှဒီကနေအလွတ်လောက်တာပဲလေအဲ့တော့ဒီယုံနဲ့ဒီနာဒီလိုဒုက္ခခံပြီးလောက်ကြရတာပါပဲဟုတ်ဗျာသူတို့ရတို့ရရမှာပေါ့ အဲ့ဒီတတာမျိုးကိုမွေးပါလို့နတ်ထီနမတွေကပေမဲ့နတ်မသားကိုလှမ်းမာလို့လိုက်တဲ့ဗျဟုတ်ဗျာဟုတ်ဗျာသူကတိန်ခံတော်သူလာတံလပပြီးရောလားဆိုမပြီးဘူးဟုတ်ဗျာသူလာတံလပိတ်တော်သူပဋိဋ္ဌိတော်ဘဝနောက်ဆုံးတရားတရားရပြီတို့ပုထုဇဉ်တရားတရားမခိုင်ဘူးကွကျွေးမယ် ဟုတ်နော်တို့အမှတ်တင်ညာနဲ့သွားတဲ့ပုဂ္ဂိုလ်ညင်နဲ့သွားတဲ့ပုဂ္ဂိုလ်အဲ့ဒီတင်ညာတို့ညင်တို့နဲ့သွားတဲ့ပုဂ္ဂိုလ်မှန်သမျှအမှန်မှားသလောက်အတိမှားမနော်အမှန်မှားတော့တင်ညာဝိပ္ပလာသမဟုတ်ဘူးလားနော်အတိမှားတော့စိတ်တော်ဝိပ္ပလာသမဟုတ်ဘူးလားအဲ့ဒီကနေနောက်အမြင်မှာမှားမနော် အမြင်မှားတော့ဒိဋ္ဌိဝိပ္ပန္နတာမဟုတ်ဘူးလားမှန်ပါဗျာအမှားတွေတို့ဖြစ်မယ်ဆင်းလို့ရှိရင်ဒီတာမန်တရားဒီပုထုသင်တရားဒီမခိုင်ဘူးနော်သိတဲ့ကောင်းတဲ့ထင်သိတဲ့သားတဲ့ထင်ရင်တို့ရှိနေတဲ့တရားပြောင်းမှန်နော်မှန်ပါဗျာတောင်းမှုအဲသုလတံလပိတ်တော်သုပဋိဋ္ဌိတော် ဆိုဘဝဆိုတာသူပဋိဋ္ဌိတော်ဆိုတာအဲ့တဒါတီးတဲ့ခိုင်မြဲတဲ့နေရာထိလောက်ရမှာတယ်ဗျအဲ့ဒါတော့သောတာပတိမေရောက်မှာလေသောတာပတိမေရောက်တဲ့ပုဂ္ဂိုလ်ကအဝိသပတာဒလို့စာလို့သုံးပါတယ်မပြတ်တော့ဘူးလေဟင်ဟင်ဒီဘဝမှာမဟုတ်ဘူးသေးတောင်မပြတ်ဘူးကိုယ့်ပဲဘဝကိုငါးပါးသီလယူဖို့မလိုဘူးဒီတရားဆရာရှာပြီးတရားမှတ်ဖို့မလိုဘူးဒီကပါသွားတဲ့အတိုင်းပဲ ယုံကြည်ချက်ကလည်းဘသူဖြတ်လို့မှမပြတ်တော့ဘူးဗျာဟင်မာနကဖရာလို့ဖန်ဆင်းပြီးလာဖြတ်တာတွေဖရာလက်ထက်ကလည်းရှိတာပဲလေအဲဟိုဟိုတို့ဘာတို့တောတာပတိမဲ့တည်သွားတဲ့ပုဂ္ဂိုလ်ကမပြတ်တော့ဘူးဗျအဲတော့ဟိုမာနကဖရာလို့ဖန်ဆင်းပြီးတော့ငါနှင့်ခေါ်လိုက်တာအဲမြဲတဲ့ကောင်းတဲ့ပိုင်တယ်လို့ပြောတာငါမှားသွားတယ်အဲ့ဒါငါပြင်ပြောခြင်းလို့ဆိုလာတာလေအဲ့တော့ဟိုက သောတာပန်ဖြစ်နေတဲ့ပုဂ္ဂိုလ်ပဲဗျာဟာဖရာမှားတယ်ဆိုတာမရှိဘူးဒါဖရာမဖြစ်နိုင်ဘူးသင်ဘသူလဲလို့မေးတာအဲ့တော့အရိယာကမေးတော့မန္နာလည်းမနေရဘူးလေငါမန္နပဲပြောရတာလေအဲ့တော့နင့်လိုမန္နခေမန္နလာဖြစ်ဖြစ်ငါဖရာတရားအမှန်ဟာအမှန်တိုင်းပဲငါယုံကြည်မယ်လို့သူသူတို့ခေတ်ကတော့လက်ဖြောက်တီးတာအဲ့ဒီလက်ဖြောက်တီးတာကိုအရိယာလက်ဖြောက်တီးတာကိုတာမန်ပုဂ္ဂိုလ်မခံနိုင်ဘူးလေ အဲ့ဒီမှာမာနထွက်ပြေးရတာဗျအဲ့ဒါတတာအဲ့လောက်ထိပြေးရမှာတဲ့ဗျအဲ့လောက်ထိအဲသေးတဲ့ဟိုဘက်ထိနိဗ္ဗာန်မဝင်မချင်းဒုကလေးဝတွေတည်ရလားတည်ပါမလားဟောမမမေ့ခင်ပြောတာနေမှာပါတော်ကြတမျိုးဖြစ်ဦးမှာပါဟင်ဟုတ်နော်ဆဲတော်တို့သာသနာကလူဘဝဒီလောက်ကောင်းတာ သာသနာကလည်းအမြဲတမ်းပွင့်မှုနော်အမြဲတမ်းမပွင့်ဘူးလာလိုဟာမျိုးလာဟာအဲအဲဘာတော့အဆန်းလည်းရှိတယ်အဆုံလည်းရှိတယ်အကွယ်လည်းရှိတယ်နော်လာပြည့်ကြီးတယ်မဟုတ်ဘူးသာသနာကလည်းလေဟုတ်သာသနာကွယ်တာဒီခေကြရင်တို့ဘာမှသိရမှာမဟုတ်တော့ဘူးအဲ့တော့သာသနာကလည်း တို့လမ်းမလမ်းမှန်ကိုပြနိုင်တာဒီမှာပဲရှိပါတယ်။ဘုရားသာသနာမှာပဲအဆုံးထိမနိုင်တာပါ။ကံကုသူလောက်နဲ့အစာမှလည်းဘာသာတိုင်းမှာရှိပါတယ်။သူ့ဘာသာနဲ့သူယုံကြည်လောက်လို့ယုံကြည်တာပါ။ဟုတ်နော်။ဟုတ်နော်။ဥမာမဲ့အိမ်ပေါက်စာလေးအဲငါရှိတယ်လို့ယုံတဲ့ပုဂ္ဂိုလ်အိမ်ပေါက်စာဖက်တက်မှာပေါ့ဖမ်းမှာပေါ့ ငါတော့ရတာပဲလေအိမ်ပေါက်သားကတော့ငါပြီးပြီးရမှာပေါ့ဟုတ်ရငါကြီးကြီးတော့မရနိုင်ဘူးလေဟုတ်ကလားအဲ့တော့သူ့ဘာသာနဲ့သူတော့ရိုးစရာရှိလို့ယုံနေတာသို့တော့အဆုံးထိလွတ်မြောက်တဲ့စီထိသွားနိုင်သလားဆိုတော့ဘယ်ဘာသာမှမသွားနိုင်ဘူးနော်နော်သူကလှဲ့ခြင်းလဲရတယ်ထွက်ခြင်းလဲရတယ်သူဟုတ်နော် လှဲ့တဲ့အခါလေအောက်တန်းကလှဲ့မှာလားအလေကလှဲ့ရင်သလားအထက်ကလှဲ့ရင်သလားတို့ရတယ်ဟင်ပြောတော့ပြင်အထက်တဲ့လုံတော့အထက်လုံလုံနေတာကိုအောက်လုံလုံနေသလားဟင်ဟင်အဲဒီလက်မထိုးပြီးအေးအေးအိတ်ထဲကနေပြီးတော့စိတ်ကူးရင်တာနဲ့အတူတူပဲအထက်တဲရှင်ပါတယ်ဆိုတာပုတ်ထမလားဟင် ဟင်လှုပ်ထားကတော့ခေါင်းရွက်ပြထိုးထင်းတယ်ဟင်ဟင်စိတ်ကူးရင်ထားတော့တိုက်ကြီးနေနေမှာဘယ်လိုတော့ဟင်ဟင်အဲ့တော့တစ်ထက်တစ်ချင်းချင်းအောက်လမ်းပိတ်ရမှာပေါ့ပြီးတော့တို့ကလေးဝါတွေပြောနေတဲ့ဒါကကြက်ဒါကဝက်ဒါကမောင်ဘသူမပဲဝါအဲ့ဒါကိုအမှားသိခေါ်တာအဲ့ဒါတတိဆံသိအဲ့တတိဆံသွားမဲ့ဟာသုံးတော့သုံးတော့ ဟင်အဲအိမ်မှာအဲဒီကနေ့အိမ်ရောက်ပြီဆိုပါတော့ဖေးယုံမှာမသေးခြင်းမငါမိသားစုပေါ်သေးမယ်ဆိုမိသားစုခင်မင်စိတ်နဲ့သေးရင်ကြိတ်တာပဲလေနော်မိသားစုတွေပြုစုတာကိုအလိုမကျလို့နှလုံးမသားသေးနဲ့သိရင်ဝရဲပဲလေဒါကတော့ငါမိသားစုပဲဒါကတော့ငါအိမ်ပဲဒါကတော့ငါရွှေမျိုးဒီပဲဆိုဒီသိနဲ့သိရင်တိရစ္ဆာန်ပဲလေ အဲတော့အိမ်မှာဆွဲကဆွဲတဲ့တိရိစ္ဆာန်ဆိုရင်တော့အိမ်မြောင်တို့ဘုဟတို့နေမှာပေါ့ဖြစ်မှာပဲဖြစ်မှာပဲကဲဒါရင်ဒီဂရိဝါတွေအောက်ဆင်းမလားထက်တက်မှာလားကိုလောက်တာကိုပြန်ပြောပြကိုအောက်ဆင်းဖို့လုပ်နေသလားအထက်တက်ဖို့လုပ်နေသလားဟင်ဘယ်လိုရဘယ်လိုရဟုတ်တော့ဘယ်လိုကြီးနဲ့တက်မှာတော့အဲ့ဒီသုံးခုကလွတ်ပလားအဲ့ဒီသုံးခုကလွတ်ပလား ခိုးမှကြိုးစားရအောင်မှလုံလုံတဆကိုကြိုးစားမှာဟင်ပြီးတော့လူမှန်သေးတာကစပြီးအဲ့ဒီသုံးခုနဲ့ပေါင်းလာတာမဟုတ်ဘူးလားအဲ့ဒီသုံးခုသူများလာတာမဟုတ်ဘူးညင်ကလာတာကိုခန္ဓာကိုဓာတ်နဲ့တဲ့ရင်ကြိုက်ပြီးကိုဓာတ်နဲ့မတဲ့မကြိုက်ဟုတ်နော်အဲ့ဒီကလာတာမဟုတ်ဘူးလားဟုတ်တယ်နော်အဲ့ဒါညင်ကလာနေတာဒီအဲ့တော့တို့က အဲလူမှန်သိတတ်တဲ့ချိန်ကစားအခုချိန်ထိဘယ်နဲ့တော့ညင်နဲ့လှုပ်လာခဲ့သလားညံနဲ့လှုပ်နေသလားဟုတ်ပုံပေါ်ပါမလားလူမှန်သိတတ်တဲ့ချိန်ကစားလေညံနဲ့ဆိုရင်အဲတို့ပါတော့မြင်နေမြင်နေမှမြင်တာအဲဘသူပဲဝါမပါဘူးမြင်တာနဲ့သိတာနှစ်ခုရှိရမယ်လေနားထောင်လိုက်ရင်ကြားတာနဲ့သိတာရှိရမယ်ဘသူကငါ့ကိုဘာပြောသွားတယ်မပါသေးရဘူး ဖြစ်ပလားအဲ့လောက်ထိဟင်ဘယ်နဲ့ဖြစ်သေးဘူးတဲ့ဟဲ့ဒီဘက်ကတကားကြီးများများမေးရမှာဟင်ဟင်ဖြစ်သေးဘူးဗျဖြစ်သေးဘူးဗျတို့ကမြန်မာမြင်ဝအာယုံတော့ပါသွားပြီကိုဘသူကြီးတော့မဘယ်ဝါကြီးတော့နဲ့သွားပြီဟင်မြန်မာမြင်လေးဘူးအာယုံကတိုက်လဲတိုက်တယ်ဆွဲလဲဆွဲတယ်တတိမပါတဲ့ပုဂ္ဂိုလ်အာယုံတော့စိတ်ပါမှကြီးသေးပဲနော် သူအာယုံကညှို့တပါတယ်ညှို့တပါပြီးတိုက်လဲတိုက်တယ်ဆွဲလဲဆွဲတယ်ဟုတ်နော်ပြီးတော့ဒိုးတဲ့ရှိတဲ့ညင်ကလည်းပဲဟိုဒုခန္ဓာငါးပါးလူတိုင်းပြီးပြီးသားပါဗျာအဲ့ဒီယုတ်ခန္ဓာကြီးလူယုတ်ခန္ဓာကြီးပေါ်လာရင်အဲ့ဒီလူယုတ်ခန္ဓာကြီးကိုရှားဖွေကျွေးငွေစောင့်ရှောက်ဖို့နာခန္ဓာလေးပါပါတာတွေးဖို့မဟုတ်ဘူးသူခန္ဓာအတွက်အလုံးလုံးတာဟုတ်သလား ပညာကလည်းအဲ့ဒီအဲသူတတ်နဲ့တဲ့မတဲ့ဝေဒနာကလည်းအဲ့ဒါခံစားပြီးချဲ့ပြတာပညာကလည်းအဲ့ဒါအဲဘယ်လိုဟာညာလိုဟာမှတ်သားပြီးသူကလှည့်တော့တာပဲဟုတ်နော်ဒီဝိညာဉ်ကလည်းသူကြရင်ကောင်းဟိသူမကြရင်မကောင်းဘူးဟိနဲ့ဒီသူတန်းနဲ့တဲ့ရင်ကြိုက်တဲ့ပေါ့ကောင်းတဲ့ပေါ့သူတန်းနဲ့မတဲ့မကြိုက်ဘူးပေါ့မကောင်းဘူးပေါ့ခန္ဓာ၅ပါးအလုံးလုံးနေတာပညာနဲ့လုံနေတာမှန်မြအဲ့ဒါဉာဏ်လုံးဒီအောက်သွားမဲ့အလုံး တစ်ဆက်တည်းမဲ့အလုပ်မပါဘူးတခုမှဟုတ်နော်ဟုတ်နော်တတိနဲ့မှတ်ရင်တော့ဖြင့်တတိနောက်မှာပညာပါတာကိုတတိနောက်ကအသည့်ဒီပညာကိုအဲ့ဒီပုဂ္ဂိုလ်သားလည်းခုနကမြင်မြင်တယ်မြင်ယုံနဲ့ပြီးတယ်ကြားကြားယုံနဲ့ပြီးတယ်နာနာယုံနဲ့ပြီးတယ်အစွဲမကြံရဘူးဟုတ်နော်ဟင်တွေ့ရင်ပြီးတယ်အတွေ့ပြောက်အသိပြောက်တပေါ့တို့ညင်းနေသွားတဲ့ပုဂ္ဂိုလ်ကြတော့ တွေးပြီးအဲသိတဲ့ဟုတ်ဗျာသိပြီးနောက်ကိုကြိုက်ဆွဲမကြိုက်ဆွဲနဲ့အစွဲကြံနေရတဲ့အနာပေါက်ပြီးနောက်အနေရွတ်ပါကြံရတလူပဲညင်နေသွားတာလေဟုတ်နော်သူမှမကြသားသားတယ်ချိုးတယ်လူတိုင်းသိပြီးဟုတ်နော်သို့တော်ချိုးတာလေးကတော့စားပြီးစားရင်လည်းချိုးသီးပြောက်ချိုးသီးပြောက်ပြောက်သွားတာပဲသူကတော့ ထမင်းတနပ်ပြီးတောင်ပဲကြက်သားသိပ်ကောင်းဆိုတာကအစွဲကြံရသနော်အနေရွကြံရင်မဲဟုတ်သလားဗျအနေရွကြံရသေးဗျဟောတတိနဲ့မှတ်ပြီးသွားတဲ့ပုဂ္ဂိုလ်ကဟိုအနာမဖြစ်အောင်ကူသူကအကာအကွယ်နဲ့သွားတဲ့အတွက်အနာမကြံရအနာကိုမပေါက်တာဗျမြင်ပြီးပြောက်ကြားပြီးပြောက်တွေ့ပြီးပြောက်ပြီးပြီးအဲဒါလိုကလေးဝါတွေဖြစ်ပလား မဖြစ်သေးပဲနဲ့များအထက်တက်မယ်တဲ့မဖြစ်သေးပဲနဲ့များအထက်တက်မလို့တဲ့သူတို့ဘယ်ထက်များတက်မှာပါလိမ့်မလို့ဟင်ဒီကလေးဝါတွေဘယ်ထက်များတက်မှာပါလိမ့်မလို့သူပြောတဲ့အထက်နဲ့သူတို့အထက်နဲ့မှားနေပြီထင်တယ်ဟင်ဟင်အထက်ချင်းမှားနေပြီနဲ့တူတယ်ဟင်အဲ့တော့လူနဲ့သာသနာအများအားမကြုံဘူး အဲမကြုံတော့ကြုံတဲ့အချိန်ဒါနလောက်နဲ့မပြီးနဲ့နော်ဒါနနဲ့သီလပါလို့ကံကုသိုလ်လို့ခေါ်ပါတယ်ဟင်ဒါကံသုံးစုံနဲ့လိုရတဲ့ကုသိုလ်မူကံကုသိုလ်ပေါ့ဟုတ်တယ်လို့ကံကုသိုလ်လို့ခေါ်ပါတယ်ဒါနနဲ့သီလသီလကတို့တရိษံကပါလာတဲ့ဒါမို့ခန္ဓာရဲ့ဓာတ်ကောင်ကပါလာတဲ့ဓာတ်ဉင်ကိုစောင့်စည်းရမှာနော် ဒါတောင်းတိုင်းတို့ကမလုပ်ပါဘူးဟုတ်နော်သူရိုက်တိုင်းခိုင်းလို့တို့လုံနေသူကတော့ပြီးပြီးမှာဗျတို့ပဲဟိုခံရမှာခံစရာရှိတို့ခံရမှာဟုတ်နော်သူကတော့သူသူလူဘဝရောက်လူတာကောင်ကြီးသူလူတာစာစားရပြီးသူကတော့တဏ္ဍနဲ့ပြီးခြင်းလည်းပြီးမှာပဲဟုတ်နော်ဟေးသူခိုင်းနိုင်တို့မလို့ရဘူးဟုတ်လားအေးတရားဤမတရားဤသင်ဤမသင်ဤ ဒါကိုခွဲကြမ်းပြီးတဲ့တတိနဲ့စောင့်ရမှာနော်စောင့်နော်သိုးကံကိုတတိနဲ့စောင့်အဆောင်ချထားပြရတယ်သိုးကံစောင့်ပြီးတဲ့နောက်ကိုကောင်းကံကိုတို့ကဒါနနဲ့ဖဲယူရတာအထက်တက်ခြင်းလို့ပြောလို့အထက်တက်ခြင်းလို့ပြောလို့လေအဲဟိုကနေလို့ဒီကနေပြီးတော့ အဲဘာတော့ကောင်းငံကိုဒါနနဲ့ဖယ်ယူရတာဒါလောက်နဲ့မပြီးနဲ့နော်ဟင်တို့မဟုတ်တာပြောမယ်အဲဒီဒါနနဲ့သီလလောက်တော့တို့ရွာက ကိုမောင်လေးလောက်ပဲရှိမှာကိုမောင်လေးတော့ပြောမှရမှာ ကိုမောင်လေးကသီဝါမရှိဘူးပစ္စည်းမရှိဘူးဟင်အဲမာရီမရတွေတော့ရှိပါတဲ့အဲတော့လူခဏလို့ရတဲ့သူများအိမ် လုံငါလုံးတော့ဒုက္ခဒုက္ခခုခေတော့မသိဘူးဟိုစိုက်ပျိုးချိန်တစ်ဖြတ်ကို90ရပါတယ်စဘာအတင်း90ရပါတယ်ဆောင်းရိတ်သိမ်းချိန်တစ်ဖြတ်နဲ့နှစ်ဖြတ်လို့ရင်အဲ့ဒီတစ်ဖြတ်က90 100ရပါတယ်အဲ့ဒီဒုံက100ကဒုံငယ်ငယ်ကပြောမှတော့ဒုံငယ်ငယ်ကပြောစကားအတိုင်းဆိုရင်တော့သုံးဖိတ်တာဈေးပဲရှိတယ်အဲ့တော့ငွေတင်းကားခေကို ဝေရင်းကကပြားတရားကိုတပိဋ္ဌာရှိတာလေဟင်တရားသားဆိုတာချိန်ကြည့်တရားသားရှိရမယ်လေအဲ့တော့ငွေရင်းကတရားကိုဒုတော်ကောကတပိဋ္ဌာလို့သုံးတာငွေတပိဋ္ဌာလို့သုံးတာငွေတရားလို့မသုံးဘူးဟုတ်နော်အဲ့တော့သဘာတင်းတရားရောက်မှ300ပဲရတယ်ဟုတ်ဗျာ300ပဲရတယ်ဗျအဲ့တော့သူ့မှာ200ဆိုတော့600ရမှာပေါ့ဗျာ နော်ဆောင်ရရမှာပေါ့ဗျာအဲတော့အဲ့ဒီသဘာတရားဘုရားတော်မိသားစုအတွက်သူတို့ဘာတို့အဲစားဖို့တောက်ဖို့ပေါ့ဗျာဆံဖြစ်အောင်အဝတ်စားဖြစ်အောင်လုပ်ပေါ့ဗျာဟုတ်ဗျာကြံတဲ့တရားဘုနဲ့ဟာတလင်းလက်တဲ့ရော ကစားဝိုင်းနေလိုက်ပြီးကစားတော့တာပဲဟင်ရလာတဲ့ပစ္စည်းလေးဟင်တမိုးတွင်လုံးကျုံခံထားရတဲ့ပစ္စည်း နော်တဖောင်းလုံးကြုံခံထားရတဲ့ပြည်စီလေရှင်ခိုင်းမမြမကြီးမညူလောက်ရတဲ့ကြုံဘဝအဲ့ဓာဒီဘာမှမသိတော့ဘူးကိုမောင်လေးဝါသနာပါရဖဲလိုက်ရိုက်တာပဲဟင်ဟင်တန်ငွေလုံးဖဲပဲလိုက်ရိုက်နေဟုတ်ဗျာအင်ကတဲ့ကိုမရှိဘူးဟုတ်ဗျာဖဲသမားတို့မြည်သည်နိုင်လဲရှုံးတာပဲ ရှုံးနေရှုံးတာပဲဟုတ်နော်နိုင်တော့လေဝိုင်းတွေကငွေပြကိုကိုတိုင်းချွေးနေတာမဟုတ်တဲ့အတွက်နှမျိုးအကောင်မှမသိတာဒီနာနေလိုက်ပြီးတောင်းတောင်းတော့ပေးထားပဲဆုံးဗျာအဲအဲဒီနာမှာအဲဘာတော့စားဖို့တော့ဘူးဟူအင်းဆိုင်လေးတွေရှိလဲအဲသူတို့တောင်းတောင်းနဲ့စားထားပဲနိုင်လဲလက်ကြီးတွေပြန်ခဲ့ရတာပဲဘာမှဖတ်အဖမရဘူးဟုတ်နော် ရှုံးတော့အဲလက်ကြီးတဲ့မဟုတ်တဲ့ပြင်သူများလျှောက်ချီရတဲ့တဲ့ကျွေးတင်အောင်မယ်ဟင်ဟင်ရှုံးတော့ကျွေးတောင်တင်အောင်မယ်ဟုတ်လားဟင်ကျွေးတောင်တင်အောင်မှာဗျဟင်နိုင်တော့ကျွေးတော့မတင်ဘူးပေါ့လက်ထက်မကြဘူးဗျဘယ်ဟာကောင်းတော့တို့ဒါနာတိလာသမားတွေလည်းဘာထုတော့ လူတဘွားလေးရရလာလိုက်ရအောင်ခုလုပ်လိုက်ကြတာဒါကိုမောင်လေးအဲလူဟန်လုပ်နေတာနဲ့ဘာမှမထူဘူးခုဟုတ်ရတင်ကလူဘွားအကျိုးပေးလေးရလာတော့ပျော်ပျော်နဲ့ပါပါနဲ့ပြီးသွားတာမဟုတ်ဘူးလားဘာများဖတ်ကြံတော့တဘွားသာကုန်နေဘာမှမရဘူးကိုမောင်လေးဖဲရိုက်တာနဲ့ဘာမှမထူဘူးတို့ဟာတွေဟုတ်တယ်နော်ဟုတ်ပါဗျာဟင်အဲကိုမောင်လေးတနွေလုံးဖဲရိုက်တာဟင်ရိုက် အဲနိုင်လဲကိုရှုံးနဲ့ကြွေးတင်နဲ့မိုးကြတော့လူငါပြန်လို့ရတာပဲနော်ဆောင်းကုန်လို့တလင်းတဲ့ဟိုပဲကြတော့ဖဲပြန်ချကြပြန်တာပဲဟိငွေကုန်လို့မိုးကြတော့လူငါပြန်ဖြစ်တာပဲကိုမောင်လေးလေသူ့ဘဝဆုံးတာဆုံးနေ လူငှားတလှဲ့ဖေသမားတလှဲ့နဲ့ပြီးတယ်တို့ကလေးဝါတွေကောအဲ့လိုမပြောအောင်ကြိုးရမှာပါဗျာဟင်ဘယ်လိုများကြိုးစားမှာတော့ဟင်ဒါနနဲ့သီလလောက်ကတော့အဲဒါလောက်နဲ့ပြီးမှလေသူကဟိုလူပုံနဲ့နတ်ပုံကိုပါတယ်ဗျာသူကလူပုံနဲ့နတ်ပုံပဲလေသူတောင်းကံကုသူရဲ့ အဲအဆုံးကနာဘုံပဲလေအဲ့တော့လူဘုနာဘုံသူကုသူကိုတို့စားလို့ကာမဝဆရကုသူလို့ခေါ်ပါတယ်ကာမအာယုံကျက်စားတဲ့ကုသူဟင်ကာမအာယုံကျက်စားရင်ကာမချင်းကစားကြမှာပေါ့ကိုမောင်လေးဖဲချတာနဲ့ဘာထူးမှာတော့ဟုတ်တယ်နဲ့ဒါနဲ့ခုမှတင်တယ်ကာမဝဆရာကုသူလေနာပြီးရောက်တော့လေအဲနာသမီးနာသားတွေတယုံယုံနဲ့နေမှာပဲ လူပြည်တဲ့တောင်ဆိုးဦးမယ်ဘာမှလုံးမရှိတာပဲနေပါဟုတ်ဗျာသူတို့ဘာမှလုံးမရှိတာဒါပဲနေပါဟုတ်ဗျာဟင်ပြီးတော့တို့လူရုပ်ကြမ်းမဟုတ်ဘူးဗျညာကပိတ်အာကြီးလို့ဂျိုင်းကချွေးထွက်တာနဲ့နမတာဖြစ်တာသူကယုံလူလေးတွေကိုဟုတ်နော်တယောက်နဲ့တယောက်ဒေါသဖြစ်လို့မျက်လုံးစိမ့်စိမ့်ကြည့်တာနဲ့ပေတာဗျ နုတာတယ်အဲ့လောက်ထိနုတာဖြစ်ချင်လားနာအာအတူပြောလို့ဟိုဒူပြောလို့ဒီပါပါဗျာဒီဒူပြောလို့ဒီပါပါဗျာဟေးဟေးဒူပြောလို့နေမှာပါဗျာဟေးဒူဒူဒူတွေကလည်းဟိုဒကာဒကမဆိုမြောက်ထားဘူးအခုဒါနနဲ့ဆိုရင်အဲဒီကသာအဲကောင်းမှုပြုနေတာဗျဟိုဘာတော့မြတ်ဒူ ဟိုပါဗျနန္တိယလားနန္တိယဒီမှာအဲတို့ဘာတို့ဘွေဝါလေးလို့တော့ဟိုကနတ်ဘုံနေပေါက်တာလေအဲတော့တို့ခေါ်တဲ့ကိုတော်ကြီးများကလည်းမသားရဝါကမန်းလေးလေးဒီမှာတကာကြီးတကမာကြီးနာကုသိုလ်ပြုနေရင်တကာကြီးတကမာကြီးနာနေဖို့ကဟိုမှာနတ်ဘုံကအဆင်သင့်ပေါက်နေပြီဒီဟာလဲရေသက်တာချတာဗျနတ်ပြည်မြေဆောင်ထိုးချတာဟုတ်ဗျာ ဖြစ်ပြက်ကြီးချတာလားနတ်ပြည်နဲ့စောင်းထိုးချတာလားဟုတ်ပါမလားဗျာရောက်ချင်းသေးလားနောက်နာအော်တို့ပြောလို့ဒီပါပါဗျာဟုတ်ကလားအဲ့ဒါနသီလလောက်နဲ့ပြီးနေ လူသူကလည်းကာမဝဆရာကုသိုလ်ဆိုတာကာမအာယုံကျက်စားတယ်ဆိုတာကာကာမအာယုံကြီးတယောက်နဲ့တယောက်လဲစားရောင်းစားအဲပေါင်စားလုပ်နေကြရတာပဲလေ နာမလည်းဒါပဲလေလူလည်းဒါပဲလေဟုတ်ကလားဒီလောက်နဲ့ကတော့အဲစိန်တောင်ကြောက်တောင်ပေါ်မှာဓာသွေးကြောက်လောက်ပဲရှိတယ်တရားသွေးတဲ့လက်နဲ့မဟုတ်ဘူးလားဒါနနဲ့သီလတရားသွေးတဲ့အတွက်ဓာသွေးကြောက်လောက်ပဲရှိမယ်ဒီတဲ့မပူဘူးတော်ပလား တို့ဒါသွေးကြောင်းတော့တဲ့တော်လာလို့တို့ကဟင်ဟင်သံကုသိုလ်ဒါခုနကဒါနနဲ့သီလကကံကုသိုလ်မဟုတ်ဘူးလားဒါပြီးသံကုသိုလ်သံကုသိုလ်ကကိုယ်စိတ်ကိုယ်ပိုင်အောင်ကြိုးစားတာနော်ခုတို့ကတို့ကလေးဝါတွေကြည့်ပါမိုးလင်းကလေးကတို့စိတ်မရှိဘူးလူများစိတ်နဲ့နော် ဒုစိတ်နဲ့လှုပ်လှုပ်တာဘယ်နှခါရှိတော့ဟင်ငိုမနေပါတယ်ဆိုတော့ခင်ဗျားတကောင်စရင်ကောက်ရတော့မှာပဲဟင်တတိမရှိရင်အာယုံတော့ပါမှာကြီးတယ်လေဟင်ဟင်အဲနိုးထားနဲ့အဲနိုးကမထမ်းကိုဆင်ရင်ကြည်သားမှာဟင်ထားထားနဲ့တော့ကနှိုးလို့နှိုးတာလူနှိုးလို့နှိုးတာကိုကိုယ်တိုင်နှိုးတာရှိသလား ဟင်အဲနောက်ကြနေပြီဘာလို့ရအောင်မှာဆိုအဲ့ဒီဘာလို့ရအောင်မှာဟာလူများစိတ်မဟုတ်ဘူးလားဟင်နောက်ကြနေပြီတောကားကဖင်ကုတ်အဲ့တော့ရှိကဘာလို့ရအောင်မှာဟင်ထမင်းချက်ရအောင်မှာဆိုတဲ့သူများမဟုတ်ဘူးလားဘယ်သွားရအောင်မှာသူများမဟုတ်ဘူးလားကိုယ်စိတ်နဲ့မနေဘူးဘူးနော်သူများစိတ်နဲ့နေတုန်းကတည်းက သူများသိမ့်နဲ့နေသူဟာသေရင်သူများသိမ့်နဲ့သေရမယ်ကိုယ်သိမ့်နဲ့ကိုသေခွင့်မရဘူးနော်ဟုတ်ကလားသူများသိမ့်နဲ့သေရင်သူများခေါ်ရလိုက်ရမှာပေါ့ဟုတ်ကလားဟုတ်ပါဘူးကိုယ်သိမ့်နဲ့ကိုသေမှကိုသွားခြင်းနဲ့လန်တန်းတန်းသွားလို့ရမှာပေါ့ဟုတ်ကလားအဲ့တော့ဘယ်နေတော့အခုကလေးဝါတွေကကိုသွားခြင်းနဲ့လမ်းသွားမှာလားသူများခေါ်ရလိုက်မှာလား ဒုမေးလို့အခုလုံနေတာကသူများခေါ်ရလိုက်ဖို့ပြင်းနေတာလားကိုလန်းကိုသွားမလို့ပြင်းနေတာလားဘယ်လိုဆက်ကလုံးသွားမဟုတ်ဒီဘက်ကဒီဘက်ကဟင်ကိုလန်းကိုသွားဖို့တဲ့ဟိုကဟုတ်ပုံပေါ်ပါမလားတနေ့ကသူများသိနေနေတာလေတပတ်လုံးသူများသိနေနေတာလေဒါသူများခေါ်ရသွားမလို့ပြင်းနေတာမဟုတ်ဘူးလားကဲဟုတ်မဟုတ်ဟုတ်ပါပါ ဟုတ်ကလားဘာကူလန်းကူသွားမို့လဲဟင်ဟုတ်ပုံပေါ်ပါမလားဒါတွေဟင်တို့တို့ကလေးဝါတော့မသိဘူးတို့ရန်ကုန်ရန်ကုန်ရန်ကုန်ရန်ကုန်ကလူချင်းချင်းပြောလို့မယုံရင်နေ့ရွှေတကုံမျိုးပြောတော့မယုံဘူးကွာဟင်တို့ကလေးဝါတော့ဘာလို့မုံထောကြီးမျိုးပြောတော့မယုံဘူးလားဟင်ဟင်ကလေးဝါဆိုရင်တော့တို့ကမုံထောနဲ့ပြောရတော့မှာဗျာ ခမားတို့စကားတော့မုံဖောကြီးမျိုးပြောတော့မယုံဘူးဗျာဟုတ်ဗျာဒီလှုပ်ထားတော့သူများစိမ့်တဲ့သူများခေါ်ရလိုက်မလို့ဟုတ်ဗျာဒီမေးကြီးတော့ကိုလန်းကူပြမလို့တဲ့မယုံဗျာတို့ကတော့ဟေးယုံစရာတော့ကောင်းမှာမလားတခါကြီးဟေးမကောင်းဘူးတဲ့ဗျာကဲဟေးနောက်ကလေးဝါကလာရင်တို့ဘယ်တော့ဟိုတို့ဥဒုမနာတို့ဒေါက်တာကြီးများပါမှာထားပါမယ် သူတို့ကလေးဝါကပြောရင်သုံးခွက်တစ်ခွက်တင်လောက်သာယုံပါအကုန်မယုံပါနဲ့ဟုတ်ဗျာမှားထားအောင်မဟေးဟေးကလေးဝါသူတို့ဖြစ်ချင်တာကြီးလည်းပြောတာလက်တွေ့လည်းပြောတာမဟုတ်ဘူးအဲ့တော့သံကုသူနဲ့ကိုယ်စိတ်ကိုယ်ပိုင်အောင်မွေးရအောင်မနော်ကိုယ်ပိုင်တော့ကိုယ်ခိုင်းစားမှာပေါ့အခုသူများလက်ထဲအတော်သူများခိုင်းစားတာခံရမှာပေါ့နော်ကိုယ်ပိုင်တော့ကိုက စရင်တိုင်နေရာကနေမှာပေါ့သူများလက်ထက်အပ်ထားတော့ကိုကစရင်ငါးနေရာကနေရာမှာပေါ့ဟုတ်နော်ဟုတ်ပါတယ်နော်ဒါဒီဒိတ်ပဲမကွဲစရာလည်းမရှိပါဘူးမကွဲစရာမရှိအောင်ကိုကိုလက်ထက်ကနေအဲကိုစိတ်ကိုပိုင်ရင်ကိုဒီစရင်တိုင်နေရာကလာခြင်းနဲ့အာယုံလာပါကိုနေရာကအခါမှာပဲနော်လာခြင်းနာလာပါကိုကအင်ရှင်နေရာကအခါမှာလေ တတိမရှိတဲ့ပုဂ္ဂိုလ်ဇံစိတ်မသွင်းတဲ့ပုဂ္ဂိုလ်ဒီလာခြင်းဟာလားသူ့နောက်လိုက်သွားမှာပဲလေသူခိုင်းတာခံရမှာပဲလေဟုတ်ကလားဗျဟုတ်နော်အဲ့တော့ကိုကကိုယ်စိတ်ကလေးကိုပိုင်ဖို့ဆိုတာစိတ်ကအေးမှတရားအာယုံနောက်လိုက်တဲ့ပုဂ္ဂိုလ်ကပူတဲ့အတွက်ပြနေပြီနော်နော်ပူတဲ့အတွက်ပြနေဟုတ်ဗျ ပူတဲ့အတွက်ပြနဲ့ပြနဲ့အတွက်တို့ဘာမှသိဘူးအာယုံလှည့်စားတဲ့အတိုင်းတို့ခံနေရဟုတ်နော်ပြီးတော့ဓာသွေးတောင်းတဲ့အတိုင်းဓာသွေးပူဇာတဲ့အတိုင်းတို့လှုပ်ပေးနေရတယ်တို့လှုပ်တို့မလုံးဝသေးဘူးနော်တို့လှုပ်တို့မလုံးဝသေးဘူးတို့ကဘုရားသားသမီးအထက်ပြန်မှာနော်စိန်တောင်ကြောက်တောင်ဖြစ်တဲ့အတွက်စိန်နေကြောက်တွေကောက်မှာဘုရားသားသမီးက ဟုတ်နော်ဟုတ်နော်အဲ့တော့အဲ့ဒါကောက်ကျင်တဲ့ပုဂ္ဂိုလ်ဟာစိတ်တီမှအေးမှရမှာပေါ့အေးမှလည်းတီတာစိတ်စည်းလုံးမှလည်းသူ့ကြည့်ကြည့်ကိုယ်ကြည့်ကြည့်အဖြစ်ပြက်ကိုမြင်နိုင်တယ်ဟိစိတ်စည်းလုံးမှုရှိလို့ရှိရင်ကိုယ်ခန္ဓာကိုယ်ကြည့်လဲကိုယ်အကြောင်းကိုသိနိုင်ပါတယ်သူ့ခန္ဓာကိုယ်လှမ်းကြည့်လိုက်လဲသူ့အကြောင်းလည်းသိနိုင်ပါတယ်ကိုယ်နဲ့ ကိုနဲ့သူ့ကြားမှာရှိတဲ့အာယုံကိုတတိထားကြည့်လိုက်ရင်လည်းအာယုံအကြောင်းကိုလည်းသိနိုင်ပါတယ်နော်ဟုတ်နော်မြဲသလားမမြဲဘူးလားကဲစာတွေကဟာရီပြောတာဟင်ကလေးဝါတွေထညက်စားပဲလို့နေတော့ခုရှိသလားရှားဖို့မြဲမမြဲဟောဟောချိုးတာခုမေးခုချိုးနေတာ ချိုတာကရှိသေးလို့လားအခုမေးတော့ဘယ်လိုပြောတော့မြေမမြေဟာကြီးသေးတိချိုပါဟင်ဘယ်တော့ကစားထားတဲ့ထင်ရင်မမသိဘူးသေတိအောင်ချိုမဲ့ဟာတွေမြေမမြေဗျာမမြဲဘူးတာပြောတာကလေးမှမြဲနေတယ်ဗျကလေးထုံးစံနဲ့ဖျားထုံးစံတော်တော်ကွာနေတယ် ထင်ရစားချိုဤမြဲလိုက်တာလားတို့ဟိုကအစွဲကတော့မြဲနေတာပဲဗျဟိုကတော့ချိုပြီးပြောက်ချိုပြီးပြောက်ပဲချိုတဲ့အာယုံကိုတတိနဲ့သားရင်ချိုပြီးပြောက်ချိုပြီးပြောက်ဖြစ်ပျက်ကိုတွေ့မှာပေါ့နော်ပြီးတော့ချိုတာရဲ့ဖြစ်စီမှုကြောင့်ရှားပျက်စီးကြရင်ပါတယ်နော်ပြီးတော့ရှားရဲ့ဖြစ်စီမှုကြောင့်ချိုတာပျက်စီးသွားပါတယ်တစ်ဖက်ထက်ပြက်တာမဟုတ်ပါဘူးနှစ်ဖက်ပြက်တာပါဟုတ်ကလားဗျာအဲ့ဒါသွားမြင်တော့တာပဲ မြင်တော့အာယုံတွေ့တယ်သုံးမှာပေါ့မစွဲဘူးပေါ့လူဖြစ်လူအာယုံသုံးမဲ့မစွဲဘူးပေါ့ဒီနေရာရောက်ရမှာလေဒါသမထကတာဝန်ဇာကုတုကတာဝန်ယူပါသည်တော့နော်ဇာကုတုနောက်မှာညာကုတုမှာဝိပဿနာကုတုကဖြစ်ပြမြဲတာဟိုဟိုတို့ကဟိုမမြဲတာကိုမြဲတယ်ထင်နေတာမဟုတ်လားဟင်ပြက်နေတာကိုအကောင်းထင်နေတာမဟုတ်ဘူးလားဟုတ်ဗျာ ပြီးတော့သူသဘောသူဆောင်တာကိုငါပိုင်တယ်လို့ထင်နေတာမဟုတ်ဘူးလားအဲ့ဒါကိုဝိပဿနာညာငါခန္ဓာတဲ့ကြည့်ပြီးတော့မင်းထင်တယ်လို့ဟုတ်မဟုတ်ကြည်သန်းကွဲ့ဆိုပြီးခိုင်းပါလေဟုတ်နော်ပြင်းအဲ့ဒါလောက်ထိရောက်အောင်ပါဒီလောက်ထိဒူစာလို့တော့ဒူဥရိယဘုရားညာရဲ့ထက်လောက်တဲ့ရင်တရားဆိုတာဖြစ်လာပြီနော်ဟိသူကတင်ခံတော်သူလတံလဘဆိုတာအဲ့ဒီနေရာကြမှာရတာ တရားကိုအဲ့ဒီအစရပါတယ်ဟုတ်နော်တရားအဲ့ဒီအစရပါတယ်ဟင်မြဲမှာကတော့သောတာပတိပိဿမှာမြဲမှာလေဟုတ်နော်အဲ့ဒီကနေပြီးတော့တရားတော်ပေါ်ယုံလာပြီးကိုတတ္တိကိုယုံလာပြီးယုံလာပြီးကြည်ကြည်လေအပြက်တွေမြင်လေဘင်္ဂအုပ်စုကြတော့အပြက်ကြီးတယ်ပဲအပြက်ကြီးတယ်ပဲအဖြစ်ကိုမတွေ့ဘူးအဖြစ်ဆိုတာပြောသလိုမဖြစ်တော့ပဲရှိတယ်ဒါမှမဟုတ် ကလေးဝတွေကိုလောကလို့သုံးထားတာတတ္တလောကလောကဆိုတာပါဠိစကားမြန်မာလိုပြက်ပြီးရင်ပြက်တာကို လောကနော်တတ္တလောကဆိုတာကလေးတတ္တဆိုတာကလေးကဟာတွေပြောတာဟုတ်နော်ဟင်တတ္တဆိုတာဘသူတို့ကလေးသူ ကလေးသားပြောတာတတ္တဆိုတာဘသူတို့ဟုတ်လားဗျာနောက်တတ္တလောကဆိုလို့ငါမပါဘူးထင်နေမှာဆိုလို့ပြောတာဟင် အဲ့ဒီကလေးသူကလေးသားဒီဟာပြက်ပြီးရင်ပြက်တဲ့အတွက်လောကစာလိုလုံးစတိပလုံးစတိတိလောကဒါပါရင်လည်းပြောကြပါတယ်ပြက်ပြီးရင်ပြက်နေတဲ့အတွက်လောကဟုတ်နော်ခန္ဓာထဲမှာတစ်စက္ကန့်ကိုဂတိ6000လုံးနဲ့ရှည်ကပြက်သွားလိုက်နောက်ကကံနေရာကံစားထိုးလိုက်စိတ်နေရာစိတ်စိတ်ယုတ်ကိုစိတ်စားထိုးလိုက်ဥရုယုတ်ကိုဥရုကစားထိုးလိုက်အာဟာရယုတ်အာဟာရကစားထိုးလိုက်နဲ့အတိအတိထိုးပေးနေတာထိုးပေးနေရင်းနဲ့ကလေးသေးလို့ ကလာသားသမီးဖြစ်လာတာကလေးပြက်လို့နော်ကလေးပြက်လို့ကလာသားသမီးဖြစ်လာတာမဟုတ်ဘူးလားကလာသားသမီးဖြစ်တော့ပြက်တော့လူလတ်ထင်တယ်နော်လူလတ်ပြက်တော့လူကြီးနော်လူကြီးပြက်တော့သွားတင်ကြ යි လူကြီးပြက်တော့သွားတင်ကြ යි ဟင်အဲ့လိုအပြက်ပြီးအပြက်အပြက်ပြီးအပြက်ဆက်ပြီးသွားနေတဲ့အတွက်လောကပြောတာအဲ့ဒါဘင်ကညာချမ်းမှာသွားမြင်နိုင်တယ် အဲတော့ကိုယ်ကိုကြည်လိုက်တဲ့အပြက်ကားအပြက်အပြက်ကားအပြက်နေရှိသေးအပြက်ကားအပြက်ကြာတော့ကြောက်လာရှေ့ကရှေ့ဘဝဆိုတာနဲ့ဖြင်ငါကိုမဖြစ်ချင်တော့တာရှေ့ဘဝရှေ့ဘဝနဲ့ပြောရင်နဲ့ဖြင်ငါကိုမဖြစ်ချင်တော့တာရှေ့ဆိုရင်လေနော်ရှေ့ဆက်လက်ဒါပဲသွားမှာအပြက်တွေပဲသွားမှာလေနောက်ပြန်လှည့်ကြည့်တော့လေအပြက်တွေပဲတွေးကြတာလေအဲ့ဒီနေရာကနေပြီးနောက်ပြန်ကြည့်လိုက်လေအပြက်တွေပဲတွေးတယ် ဖြည့်ကြည့်လိုက်လေအပြက်တွေကြီးတဲ့တွေ့မယ်ဖြစ်ချင်းအောင်မလားနာဟင်ကလေးဝလာပြီးတထေးမကြီးကိုဖြစ်ချင်းမူလားမုတ်ဖို့မြူပြောတော့ဘယ်လိုဘယ်လိုပြောဘလို့တခါကြီးကြရဲ့တခါကြီးရောဘယ်ကတော့ဘယ်နေတော့မဖြစ်ချင်းမူသာဟုတ်သလားမုတ်ဖို့ကြီးမြူပြောတော့ဘယ်လို အဲ့လိုပြောမှဒီမှာဒါတွေသင်အဲကိုကိုတိုင်တွေ့မှနော်ကိုကိုတိုင်တွေ့မှအဲ့ဒီလိုတွေ့လို့တွေ့တဲ့ယောဂီတောင်ပဲအင်းပြရင်ပြန်ထောင်တာနော်ယောဂီတောင်ပြန်ထောင်တယ်ကိုတို့သာကြောက်တာဟင်ဟင်အဲအဲ့ဒီလိုသွားရင်လည်းအပြည့်တည်းကြီးတဲ့တွေ့ကြောက်အဲကြောက်ပြီးမှလွတ်လန်းရှာအဲ့ဒီခါကျမှဝိပဿနာဉာဏ်ဆုံးမှမဉဏ်ရောက်မှနော်မဉဏ်ရောက်မှ သိန်တောင်ကြောက်တောင်ပေါ်ရောက်မှာဗျဟင်ဟင်ဒါဖရာသာသနာကမဲ့ထီသွားမှာကိုဟုတ်နော်အဘေပထမမဲ့ကိုတို့ရအောင်ကြိုးစားနိုင်ရင်တရားခိုင်ရဲပြီလေနော်ဟုတ်နော်တုလာတာလပိတ်တော်တုပဋိဋ္ဌိတော်ဘဝဆိုအဲ့ဒီနေရာပြောတာအဲ့ဒီနေရာမှာတရားခိုင်ရဲပြီဘယ်တော့မှပြတ်ဘူးအခုမှမဟုတ်ဘူးနောက် နိဗ္ဗာန်မဝင်မချင်းမပြတ်တော့ဘူးဘာသာလည်းမပြောင်းတော့ဘူးဆရာလည်းမပြောင်းတော့ဘူးလို့စာကဆိုတယ်နော်မွေးကလေးကငါးပါးဒီလားအာမဘန်ဒီဝေရမဏိလုံးဖို့မလိုဘူးသူဟာသူအလိုလိုကိုလေအလိုလိုကိုလုံးနေပြီလေငါးပါးဒီလားခုလိုအာမဘန်ဒီခံဖို့မလိုဘူးဟုတ်နော်ခံဖို့မလိုတော့ဘူးဗျာဒီချိန်ကဟုတ်နော်အမဘာဒီခါမို့မလို့တရားမှတ်ဖို့ဘယ်လိုမှတ်ွက်ဘယ်လိုလေးအာယုံပြွားတယ်ပြောဖို့မလိုဘူး ဆုံးနော်အဲဒီခါကျမှအဝိဇ္ဇပတာဒပေါ့အဲဟိုနတ်ပြည်ကမှာလိုက်တာဒီတိဒီကလေးဝါတွေလည်းနတ်ပြည်ကဆင်းလာတာလားဘယ်ကလာတာလဲလားဟင်ကလေးဝါကိုဘယ်ကမျက်စိလဲလာတာတော့ဟင်ဟုတ်ပါမလားဟင်တို့ဘာတော့ဟိုတို့သိညာနဲ့ပြောရင်သိညာကြတယ်ကြက်တယ်တက်တယ်ဆိုတာဒါတို့သုံးတာတင်တယ် ဟိအဲကြတယ်ဆိုတာကဟိုနတ်ဘုံမြမဘုံကနေပြီးတော့ဒီကိုရောက်လာတာကိုကြတာခေါ်တာတို့ဘာလို့ဆင်းနေကျွဲတွေနွားတွေအဲမွေးတာကြတော့ဘယ်လိုပြောတော့ဒါဆင်းလေးကြတယ်တော့မွေးတယ်ပြောလားကြတယ်ပြောလားတော့အပေါ်ကကြလာတာကိုဟုတ်ဗျာကျမကြီးဘိုင်အောက်ကပေါက်ထားကြတော့ကြတယ်တော့လို့ဘယ်သူပြောတော့ကြမှာမကြတာအဲ့တော့တင်းညာကြဟုတ်ဟုတ်နော် ကြက်တယ်ဆိုတာကလူဘဝတစ်လျှောက်လုံးကိုကိုယ်တတိလေးနဲ့ကြကြမမလောက်တာပြောတာဒါမှပညာတက်ဆိုဟိုပေါ်ပြန်တက်တာပြောတာဟုတ်နော်ဟင်ခိုးကလာအပေါ်ကလာအပေါ်ပြန်တက်တာမှဟုတ်ပြဟုတ်ကလားဗျာအခုဒါတွေကတော့ဘယ်ကမျက်စိလဲလာတာတော့ဟင်ဒီအရင်ဘဝကလောဘနဲ့သေးတာလားလောဘနဲ့သခံပိတ်သလားဒေါသနဲ့သခံပိတ်သလားမောဟနဲ့သခံပိတ်သလားဒါတို့မသိဘူး သိမ့်တာတော့ဒီသုံးခုနဲ့သိမ့်တာများလိမ့်မယ်ထင်တယ်ဒီဟာနဲ့သိမ့်မှလားဟိုဟာနဲ့သိမ့်မှလားဟုတ်ပါမလားဗျာဟေးဟေးအဲဗျာတို့ကဟောတဲ့လူဘဝရောက်လာပြီသာသနာနဲ့ကြုံလာပြီဟုတ်နော်ဒါနသီလနဲ့မပြီးနဲ့တို့ပြည်တည်ထားခဲ့တဲ့စကားကပင်တောင်ကြောက်တောင်ပေါ်ရောက်ပြီးတော့မှဓာသွေးကြောက်ကောက်မပြန်နဲ့ အဲ့ဒါနဲ့ပြည်သေးထားတာထင်တယ်ဟုတ်နော်ဟင်အခုသာသနာဆိုတာစိန်တော်လူဘဝနဲ့သာသနာစိန်တော်ကြောက်တော်မဟုတ်ဘူးလားဗျစိန်ဆိုရင်တန်ဖိုးအများကြီးရတာပဲကြောက်ဆိုတန်ဖိုးအများကြီးရတာပဲလုတ်ချင်တယ်လို့လူကျင်တာလုတ်လို့ရတဲ့ဟာပဲဟုတ်ဗျဟင်အဲ့ဒီနေရာရောက်အောင်သူကံကုသူဇံကုသူ ဝိပဿနာဉာဏ်ကုသိုလ်မပြီးပါနဲ့ဒါလောကီကုသိုလ်အဲ့ဒီလောကီကုသိုလ်ခြေခံပြီးတို့ကလောကုတ္တရာကုသိုလ်ဖြစ်တဲ့မေကုသိုလ်ဖိုကုသိုလ်အဲ့ဒီရောက်အောင်ကြိုးစားကျေနာကြသို့